ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတတလူသာသနာပြုစခန်း၌22ရက်6လ68ခုနှစ်တွင်ဟောကြားတော်မူသောတရားတော်ပိတ်ချင်တွင်ဆိုပါတော့လေအာယုံရဲ့တိုက်ဟာနေရာမလားတိုက်နေတယ်မတိုက်တဲ့အချိန်ကတော့တို့ရှိသေးလို့လားမရှိပါဘူးဗျာအမြဲတိုက်နေလားတခါတလေအ ਨੇ ဆုံး၃ခုပြန်တော့တိုက်နေတာ မြင်လဲမြင်နေတယ်ကြားလဲကြားနေတယ်အနံလဲရခြင်းရနေမှာပေါ့မှန်ပါပါဗျာသူမို့တခါတလေအဲကင်လဲကင်မိနေတယ်မြင်လဲမြင်နေတယ်ကြားလဲကြားနေတယ်ဒီလိုလည်းဖြစ်မှာပေါ့မှန်ပါပါဗျာအနည်းဆုံး3ခု4ခုလောက်ကတော့ပြိုင်တိုက်တာများမှန်ပါပါဗျာဟင်အဲ့ဒီတဲမှာတို့တစ်ခုအာယုံကိုလက်ခံသိမ့်ပိုက်ပြီးအဲ့ဒီနေရာမှာအကောင်းဆုံးတို့တုံတာကြပြီ ဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့အာယုံအတိုက်မခံရတဲ့အချိန်တို့ရှိသလားမရှိပါဗျာဟင်အာယုံဒီတို့ကိုအမြဲတိုက်နေသည်ဟင်မှန်ပါဗျာအဲ့ဒီအာယုံအမြဲတိုက်နေတဲ့ထဲမှာတို့တတိမရှိလို့ရှိရင်တတိလက်နဲ့နဲ့မှမခုခံလို့ရှိရင်စိတ်စိတ်လဲဝင်လာနိုင်တယ်ဝင်လာနိုင်ပါဗျာဟင် ကြိုက်တာမဟုတ်ရင်မကြိုက်တာလည်းဖြစ်နိုင်တယ်ဖြစ်နိုင်ပါဗျာကြိုက်တာမကြိုက်တာမဟုတ်ရင်ဆိုင်းငံ့ဖြစ်နေမသိစိတ်တော့ဝင်လာနိုင်တယ်ဝင်လာနိုင်ပါဗျာမသိစိတ်ဆိုတာတို့စာတော့ပညာပြောတာပေါ့ကွယ်မှန်လားပါဗျာဟေးဒါဘသူပဲပြောပါပဲဒါတော့တော့သိတယ်သို့တော့ကြိုက်တာလည်းမဟုတ်မကြိုက်တာလည်းမဟုတ်နဲ့လက်ခံထားရတာလေးရှိသေးဗျာမှန်လားပါဗျာဟင်ဒီသုံးခုကလွယ်လို့တို့ရှိသေးတာဟိမရှိပါဗျာဒီသုံးခုတစ်ခုရဲ့တစ်ခုရဲ့တန်ရာတော့တို့ရမှာရှိသေးရရမှာပါဗျာဟင် အာယုံရဲ့အတိုက်ခိုက်ကြောင့်တတိနဲ့မဖုခံတဲ့ပုဂ္ဂိုလ်အဲ့ဒီဒဏ်ရာ၃မျိုး၃မျိုးမျိုးရမယ်ဟင်မှန်လားပါဗျာကြိုက်တာဖြစ်ရင်ဖြစ်မကြိုက်တာမဟုတ်ကြိုက်တာမဟုတ်ရင်ပြမမှုဖြစ်မှာပဲမှန်လားပါဗျာအဲကြိုက်တာလည်းမဟုတ်ပြမတာလည်းမဟုတ်လို့ရှင်ဖာပြီးဖာတာဖြစ်တယ်ဆိုင်းငံ့ဖြစ်တဲ့လက်ခံထားရတာလည်းရှိနေမယ်ရှိပါဗျာဒီသုံးခုမြဲရှိသည်မှန်ပါပါအဲ့တော့ကြိုက်တဲ့ဒဏ်ရာရလို့ရှင်တို့သွားကြပြိတ္တာ မှန်ပါပါဗျာဟင်တိတ်တာပဲရောက်မဲရောက်ပါပါဗျာဟင်ပြင်းမသိဆိုတဲ့ဒေါသဆိုရင်သွားငရဲဟုတ်ကလားမှန်ပါဗျာဆိုင်ငံဖြစ်ဖြစ်တဲ့ဒါကကြက်ဒါကဝက်ဆိုတဲ့တာမန်တိဖြစ်ကြရင်သွားကြတရိခံပုံမှန်ပါပါဟင်အဲ့ဒါတို့တိုက်ပွဲကြတာတဲ့မှန်ပါပါဗျာဒါမို့စီးဝါကြတဲ့ပုဂ္ဂိုလ်စိန်တော့အရှုံးပေါ်သွားပြီမှန်ပါပါဗျာဟင်လူပြည်စီးပွားရှာတဲ့နေရာနဲ့ပြောရင်အရှုံးပေါ်သွားပြီ အဲ့ဒါကျုံပေါ်သွားပြီဟင်လူပြည်လာတာငရေသွားခြင်းလို့လာကြတာလားမဟုတ်ပါဘူးဗျာအင်းတရိခံဖြစ်ခြင်းလို့လားမဟုတ်ပါဘူးဗျာအတိတ်တာဖြစ်ခြင်းလို့လားမဟုတ်ပါဘူးဗျာဘာဖြစ်ခြင်းလို့တော့ဟုတ်ကလားကပူတော်ဘူးလားပေတော့ထက်ကပေထက်ပြောတာတော့ညဖို့ပေထက်ပေါ်မှာတော့ဖို့ပဲထက်တော့ဘူးလည်းဘူးတော်ဘူးလို့အမအဖတ်တမီးငါဘဝကျွတ်တဲ့နေရာသွားမလို့လေဗျာ ပဲအဖွားတိမင်းကထိုင်သွားမှာပေါ့ပဲသွားတော့ဒီလိုကျင့်မှာပဲဟုတ်ပါဘယ်လိုကျင့်ပါလို့လဲဒီလိုကျင့်ရမှာပေါ့မှန်ပါပါဟုတ်ကလားဟဲ့အဲ့တတိကတို့အမြဲရှိရတယ်ဗျမှန်ပါပါဗျာအာယုံကအမြဲတိုက်နေတယ်မှန်ပါပါဘုရားတစ်ဖက်ကတိုက်နေတို့ဘက်ကတတိနဲ့အမြဲခုခံနေရမှန်ပါပါဗျာအဲ့တော့တို့တနေ့တနေ့ဖြစ်နေတဲ့ဟာတွေပေါ့ကိုဟောဘာတွေနဲ့သွားနေကြတော့တို့တင်ညာပိပညာပိဒါနဲ့သွားနေတယ်မှန်ပါပါဗျာနေတိုင်းနေတိုင်း တတိမရှိတဲ့ပုဂ္ဂိုလ်သည်တို့မိ ऊ ဖလာမိဘတွေကပြောထားတဲ့အတိုင်းဒါကကြက်ဒါကဝဲဒါကဘသူဒါကဘဲဝါဒါကပညာဒီသိပဲတင်နေဟိမှန်ပါဗျာဒါပညာနဲ့မှတ်ထားတဲ့အသိမဟုတ်ဘူးလားမဟုတ်ပါဗျာဟင်ပညာနဲ့မှတ်ထားတဲ့အသိမဟုတ်ဘူးလားဆိုမဟုတ်ပါဗျာဆိုဒီအာဟင်အဲ့ဒါပညာနဲ့မှတ်ထားတာဒီမှန်ပါဗျာဟင်အဲ့ဒီပညာနဲ့မှတ်ထားတာကဥပမာပဲဗျာချိုးတယ်ဆိုတဲ့ ပရမတရားနဲ့ကြက်ဆိုတဲ့ပညာတရားမှာအဲ့ဒီပညာသိသည်ပညာပေါ်မှာမှတ်ထားတာမှန်ပါဗျာခြူတယ်ပေါ်မှတ်ထားတာမဟုတ်ဘူးမှန်ပါဗျာဟင်ပြီးတော့သတ်တယ်ဆိုတဲ့ပရမသဘောတရားနဲ့ငရုပ်ပြီးဆိုတဲ့ဟောပညာသဘောတရားဆိုရင်အဲ့ဒီငရုပ်ပြီးပေါ်မှာပညာသိမှတ်ထားနိုင်တယ်မှန်ပါဗျာဟင်ဟိုမှတ်ချင်းပူချင်းရဲ့ဟိုတိုက်ခိုက်မှုကြောင့်ဒုက္ခနာကို ရှားဖြင့်ရှားပေါ့လေလာပြီးတော့ဖြစ်ပြက်လှုပ်ရှားနေတဲ့ပရမတ်ပေါ်ကို အဲ့ပညာသိမရှိဘူးမရှိပါဗျာဟင်အဲ့တော့တို့တနေ့တနေ့မှတ်တာဟာပညာသိပညာသိအဲ့ဒါပဲထင်တယ်မှန်ပါပါဗျာအဲ့ပညာသိပညာသိလို့မြည်သည်အဲဘောလာလို့ရှိရင်ကိုကြိုက်ရင်ကိုသဘောကြရင်ကြိုက်ပြီးကိုသဘောမကြရင်ပြမမီဟင်ကိုသဘောကြတာလည်းမဟုတ်သဘောမကြတာလည်းမဟုတ်ရင်ဆိုင်ငံဖြစ်နေထားမည်အဲ့ဒီအဝိဇ္ဇာတိပဲထင်တယ်ဟဲ့မှန်ပါပါဗျာဒီသုံးခုပဲရှိမယ်အဲ့ဒါအဝိဇ္ဇာနိုင်ငံသွားတာမှန်ပါပါဗျာ ဟင်အဲ့တော့တို့နေရင်းသွားနေတာဒီပရမတ်နယ်မြေပေါ်မဟုတ်ဘူးဟင်ပြီးတော့ကြိုက်ချင်းအဲခုနကမကြိုက်ချင်းမသိချင်းဆိုတဲ့အပေါ်ကကြော်လွားပြီးဖြစ်ပျက်ကိုမြင်တဲ့ပညာသိပေါ်လည်းမဟုတ်ဘူးဟုတ်ပါဗျာသူနေတိုင်းသွားနာလေမှန်ပါဗျာတန်နေတိုင်းသွားနာထင်တယ်မှန်ပါဗျာအဲ့တော့တို့အဝိဇ္ဇာမျိုးတော့ပဲသွားနေကြတာမှန်ပါဗျာတို့ဝိဇ္ဇာပဲတော့ဖြစ်မလို့ဟိဝိဇ္ဇာမဖြစ်သေးပါဗျာပဲသွားကြတာတော့ခက်တာထက်သွားကြတာလားအောက်သွားကြတာလား သွားကျင်တာတော့အဆုံးထိသွားကျင်တာပါဟုတ်ပြီအဆုံးကဘယ်အဆုံးတော့အောင်ဆုံးနာချက်ဆုံးနာမရောက်ပါဗျာဟင်ငင်းဖို့အဲ့တော့သူသွားနေတာကအဲ့ဒီပညာသိနဲ့ပညာသိနဲ့အဝိဇ္ဇာပဲဖက်သွားနေတာဘယ်လိုလုပ်ပြီးခင်ဗျားတို့ထဲရောက်မှာတော့လုပ်ရမှာပါဗျာဟင်ဘယ်လိုလုပ်ဖို့တတိနဲ့ရှုမှာပါဘယ်လိုများလုပ်လိုက်မှာပါတယ်ညာတတိနဲ့ရှုမှာပါဟင်အဲ့တော့တို့ပညာသိမှပညာသိတို့တတိလေးကြာခံပြောမှန်ပါပါဗျာဟင် တတိလေးကြခံပြောင်းလိုက်အဲ့တော့တို့ပညာတိကဒါကြက်ကြက်ပြောတယ်သူသူ့လည်းတတိနဲ့မှတ်လိုက်အဲ့ကကြပညာတိဖြစ်နေအဲကြက်ရဲ့ကြက်လို့ပြောခံရတဲ့အရာဝတ္ထုတစ်ခုရဲ့လှုပ်ရှားဖြစ်ဖြစ်ကိုမြင်လာလိမ့်မယ်မှန်ပါပါဗျာဒါဆိုပညာတိသွားပြီတင်နေဟဲ့မှန်ပါပါဗျာဟင်ဟင်ပြီးတော့ကြက်ဆိုတဲ့ပညာတိရဲ့သာဟိုကြက်လို့အမိခံထားရတဲ့အဖင်းတရံကိုသွားမြင်ရလိမ့်မယ်ထင်တယ်မှန်ပါပါဗျာဟင်သူရဲ့ကောင်းဆိုရင်ကောင်းရဲ့အဖင်းတရံ အဖဆိုရင်ဖရဲ့ဖင်ပဒံတို့အသားဆိုရင်အသားရဲ့ဖင်ပဒံအဲ့ဒီအဖင်ပဒံပဲသွားမြင်နိုင်မယ်မှန်ပါဆရာတတိနဲ့ပြောင်းလိုက်လို့ရှိရင်လေအဲ့ဒီအဖင်ပဒံရဲ့လှုပ်ရှားဖောက်ပြမှုကိုသွားမြင်ရတယ်ဒါတို့ပညာတိကနေပညာတိကိုတတိကြခံပြောင်းมาတယ်နေမှန်ပါပါဗျာပြီးတော့ပညာတိကနေပရမတိကိုတတိကြခံပြောင်းသွားတာတယ်နေမှန်ပါပါဗျာဟင်အဲ့တော့တို့ဒီဘက်ကဟိုကြက်တို့ တို့ဝက်တို့ငရုတ်တို့ဆိုတာပေါ်လာရင်ကြိုက်တယ်မကြိုက်ဘူးပေါ်လာလိမ့်မယ်ပေါ်လာမှာပါဗျာအဲ့ဒါအာဝိဇ္ဇာသိတယ်လေမှန်လားပါဗျာကိုကြိုက်ရင်ကောင်းတယ်လို့သိလာလိမ့်မယ်မှန်လားပါဗျာကိုမကြိုက်တော့မကောင်းဘူးလို့သိလာလိမ့်မယ်သိမှာပါဗျာဒါအာဝိဇ္ဇာသိမဟုတ်ဘူးလားမှန်လားပါဗျာဒါတို့တတိနဲ့ဈာခံနေဈာခံပြီးပြောင်းလိုက်လို့ရှိရင်ကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်သူသဘောသူဆောင်းနေပြီဆိုတော့ ဝိဇ္ဇာသွားမမြင်နိုင်ဘူးလားမြင်နိုင်ပါဗျာအဲ့တော့သူခြူတာလဲခြူတဲ့သဘောလေးသူဆောင်းနေလိမ့်မယ်မှန်ပါပါချင်းတာလဲချင်းတဲ့သဘောလေးသူဆောင်းနေတယ်မှန်ပါပါအဲ့ချင်းတာပြီးခြူအောင်လုပ်လို့မရဘူးမရပါဘူးခြူတာကောချင်းအောင်လုပ်လို့ရသလားမရပါဘူးသူ့သဘောနဲ့သူ့တတ္တိသူ့ဖြစ်ပြက်နဲ့သူသူ့ဖြစ်ခင်းနဲ့သူသူလမ်းသူသွားနေတာမှန်ပါပါဗျာတို့ဒါမြင်လိုက်လို့ရှိရင်ခုနကတို့ဒီပေါ်မှာဆွဲလမ်းမှုဖြိုးမလားမဖြစ်ပါဗျာဆွဲလမ်းမှုမရှိရင်ဘဝရအောင်မလားမရပါဗျာဘဝမရပြတ်တာပဲပေါ့မှန်ပါပါဗျာ တကယ်လို့ဘဝမပြတ်တိတိုင်အောင်တန်ត្រာကိုလဲတဲ့နေရာမှာတို့အထက်တန်းစားနဲ့လဲရမယ်မှန်ပါပါဗျာဟင်လူဘဝနတ်ဘဝဓမ္မဘဝကြားတယ်ဘူးမှန်ပါပါဗျာတွားကျင်ပါတယ်ဆိုတော့အောက်ကိုတွားခွင့်တော့မရှိပါဘူးမရှိပါဗျာဟင်မတွားကျင်ပါဘူးလို့လည်းတို့ဟိုညင်းနေလို့လည်းမရပါဘူးမရပါဘူးတွားကျင်ပါတယ်လို့လည်းတောင်းတနေလို့မရပါဘူးမရပါဗျာဟင်သူဟာသူဒီဘက်က အဝိဇ္ဇာနိုင်ငံတော်အလိုလိုပြိုပြက်သွားလိမ့်မယ်မှန်ပါပါဗျာအဲ့တော့တို့ဒီတတိလေးကအမြဲယူရမှာထင်တယ်မှန်ပါပါဗျာဟင်တတိမရှိရင်တို့ခုနပြတဲ့တင်ညာတိနဲ့ပညာနယ်ပယ်မှာပဲတို့တံ္ဍရာလဲမယ်လဲပါပါဗျာတံ္ဍရာလဲတာအဲ့ပညာတိနဲ့ပညာနယ်ပယ်မှာထင်တယ်ကွမှန်ပါပါဗျာဟင်ဒီမှာလဲနေတယ်မှန်ပါပါအဲ့တော့ပညာတိနဲ့ပညာနယ်ပယ်ရောက်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့စိတ်ပြီး ဒီငြိမ်လို့ရမလားမရပါဗျာအေးချမ်းလို့ရမလားမရပါဗျာအမြဲတမ်းဟောဒီဘက်ကတရားသားလူကြီးသိချင်းဟောဒီဘက်ကတရားသားတော့ကရှိမှာပဲရှိပါဗျာဟင် ဟောဒီဘက်ကမကျေနပ်လို့တရားသားကလေးသားချင်းဟောဒီဘက်ကလည်းတရားသားလောက်ပဲအာဃာတရှိနေမယ်မှန်ပါဗျာဟင်ကင်းပါမလားဟိမကင်းပါဗျာအဲ့ဒီသိပြီးပူမယ်ပြမယ်ပြမှာပါဗျာပူမယ်ပြမယ်အဲ့ပြနေတဲ့စိတ်ပြီးကိုကိုကိုကတ်လို့ရသလားမရပါဗျာဟင် ပဝင်လေးဒီအမြဲတမ်းဟိုတဖွာဖွာနဲ့တုံလှုပ်နေပြီမှန်ပါပါအဲ့ဘဝင်လေးတုံလှုပ်နေတဲ့ပုဂ္ဂိုလ်တယောက်ရဲ့နှလုံးသွေးဒီအဲတဘွတ်ဘွတ်တို့ပါတော့အောက်ကမီးပူကိုချင်းပြင်းမီးပြင်းထိုးလိုက်လို့ရှိရင်အထဲထဲရှိတဲ့အိုးတွေကရေဒီပွတ်ပွတ်ဆူပါတယ် မှန်ပါဗျာအေးရာကနေပူရာကို ပြောင်းသွားရသလိုမှန်ပါပါတို့နှလုံးသွေးတဲ့ပုတ်ပွတ်ဆူနေပြီမှန်ပါပါဗျာအဲ့ဒီမှာကြိုက်စိတ်အာကြီးနေရင်အဲ့ဒီနှလုံးသွေးပြီးရဲတွတ်နေပြီမှန်ပါပါဗျာအနေထလာပြီလို့ဆိုလို့မှန်ပါပါဗျာတကယ်လို့တို့ပြမလို့သိအာဃာတသိအာကြီးနေရင်အဲ့ဒီနှလုံးသွေးပြီးမဲနေပြီမှန်ပါပါဗျာတောင်မျက်နှာကြည့်လိုက်လဲမဲလာတယ်နေရွယ်ကြည့်ဒီမဲလို့မှန်ပါပါဗျာဒေါသကြီးလာပြီဆိုလေမှန်ပါပါဗျာအဲတကယ်လို့မတိသိဆိုင်ငံသိတိအာကြီးနေပြီဆိုပြီးဆိုရင် ဟောတို့နှလုံးသွေးဟာပြည့်ချွဲချွဲဖြစ်နေတယ်လို့ဆိုသဗျာမှန်ပါပါဗျာဟိုရေမစီးတော့တဲ့နေရာကဟိုပွက်ထဲကရှိတဲ့ရေလိုနေမှာပေါ့မှန်ပါပါဗျာဟင်ပြည့်ချွဲချွဲဖြစ်နေသဗျာဟင်ဖြစ်နေပြီအဲ့ဒီပုဂ္ဂိုလ်တယောက်ဟာအကောင်အဆူအကြောင်းအကျိုးပဲလို့မြင်နိုင်တော့မလဲမမြင်နိုင်ပါဗျာမြင်နိုင်ဘူးအဲ့တော့မိယာဆွဲမှာပဲမှန်ပါပါဗျာဟင်မိယာဆွဲမှာပဲတနေ့တနေ့အဲ့ဒီတိုင်းနဲ့မိယာဆွဲနေတာမှန်ပါပါဗျာစိတ်ကလည်းအမြဲကုန်ရှိဘူးမရှိပါဗျာ မြောက်စိတ်တယ်ဆိုတယ်ထင်တယ်ဟုတ်ပါဗျာဟင်ဒီဆိုဟိုအိုဆိုဒီလက်ကနေလက်ကနေလက်ကနေကိုကိုကိုပူးနေတဲ့စိတ်ဟာတီလို့မရဘူးမရပါဗျာအေးတဲ့စိတ်သာတီလို့ရတယ်တကယ်လို့တို့တတိလေးအားကောင်းလို့ရှုမှတ်နေတဲ့ပုဂ္ဂိုလ်တယောက်ဟာဒီအာယုံရဲ့အတိုက်ခံအတိုက်ခိုက်ဒီပေါ်မှာကြိုက်သိမကြိုက်သိမဝင်ရဘူးဖြစ်ပြသိပဲဝင်ရမှန်ပါပါဗျာအဲဖြစ်ပြသိသိနေတဲ့ပုဂ္ဂိုလ်တယောက်ဟာကြိုက်တာမကြိုက်တာနဲ့ ဟိုဘသူပဲဟာပညာပေါ်ဦးမလားမပေါ်ပါဘူးပညာဒီကောဝင်ဦးမလားမဝင်ပါဗျာအဲမဝင်တဲ့ပုဂ္ဂိုလ်တရားရဲ့ပဝင်လေးဒီငြိမ့်နေသည်မှန်ပါဗျာဟင်ပဝင်လေးငြိမ့်တဲ့အတွက်တို့မီးတောက်နေတာလေးကိုထင်းနေကိုလျှော့လိုက်တော့ဦးတွေကပူးနေတဲ့ကြီးကတဖြည်းဖြည်းအေးမလာဘူးလားအေးပါဗျာအောက်ကမီးသေးလို့ရှင်အပေါ်ကဦးရရကြီးကဘယ်လိုနေမလို့အေးပါပါအေးလာရင်တို့ဘယ်နဲ့တော့လမ်းချက်ခုတ်ပါအောင်လားမခုတ်ပါဗျာအဲအဲ့ဒါကြီးတက်မလာဘူးလား တက်ပါဗျာအဲ့ကြီးတက်လာပြီဆိုရင်အရာဝတ္ထုမှန်သမျှကိုအကောင်းအဆိုးအကြောင်းအကျိုးကိုပညာသိနဲ့သိနိုင်ပြီသိနိုင်ပါဗျာဒါတတိရှိတာနဲ့မရှိတာဒါလေးကွာမှန်ပါပါဗျာအာယုံတိုက်ခံရတာတော့နှစ်ဖယ်လုံးအတိုက်ခံရတာကြီးတဲ့ဗျာအတူတူကြီးတဲ့ဗျာဟင်အဲ့တော့တို့ဒီတတိမရှိလို့ဘဝင်လေးအလှုပ်ကြမ်းပြီးတော့ကိုသွေးတွေဗျယံပတာဖြစ်နေတဲ့ပုဂ္ဂိုလ်ကတို့စိတ်တဲ့ဗျယံပတာပဲမှန်ပါပါဗျာဟင် ပယ်နာရလို့တီလို့ရလားမရပါဘူးဗျာဟင်မရပါဘူးဗျာပုဂ္ဂလာရဲ့ဟင်ဟောညနေဆိုရင်အင်းကြီးတော့မကနိုင်ဘူးထင်တယ်ထေရကြီးမှီလို့သေးလေးတူကြီးတူနဲ့ဟိုငော့ပြီးငော့နဲ့ဟုတ်ထင်တယ်မှန်ပါပါဗျာဟင်တခါတည်းလေးဆိုရောက်ဖူးတဲ့နေရာချက်ကနေချက်ချင်းရောက်တာထင်တယ်ရောက်ပါဗျာအချင်းရောက်တဲ့နေရာနေတော့နေပြဆိုတောင်မင်းရောက်ချင်းရောက်သွားရောက်ပါဗျာတခြားနောက်ချက်နောက်ရောက်ချင်းရောက်သွားမှန်ပါပါဗျာစိတ်တရားဟိုတို့ဟိုတို့ဟိုတို့ဟိုတို့ ကိုအတိုက်ခံရတဲ့အာယုန်တွေနောက်ကိုတခါတည်းတို့ဟိုလက်ပြာလေးဟိုပန်းကြုံတွေကိုရှောက်ပြီးတော့ကိုတစ်ခုပြီးတစ်ခုဆက်ဆက်ဆက်ဆက်နဲ့တွားနေတယ်လို့မှန်ပါတို့စိတ်လည်းပြနေတယ်ပြပါပါဗျာဟင်အဲ့တော့ပြနေတော့သူ့ပညာသီးတွေအပြန့်နေအဲ့လောက်ထိပြန့်ထားတဲ့ပုံကိုတရားဟာပေတော့ဘယ်နေရာရဲလို့တိတိယူလို့ရမယ်မရပါဘူးဗျာကြောက်မရပါဗျာဆွဲရသွားမှာပဲမှန်ပါဗျာဟင်ဒီဒီအဆွဲဆွဲရသွားမှာပဲ မှန်လားပါဗျာဝိနိပါတိကဘေးဆိုတာပြန့်ဝင်စိတ်ကဖြစ်တာမှန်လားပါဗျာဟင်ဝိနိပါတိကဘေးဆိုတာပြန့်ဝင်စိတ်ကဖြစ်တာမှန်လားပါဗျာအဲပြန့်ဝင်စိတ်နဲ့သွားတဲ့အဖိုးတို့ဟာအဲဒီကနိကာလအဲ့ဒီပြန့်တဲ့စိတ်ကလေးတစ်ခုနောက်ကိုအာယုတစ်ခုလေးဟိုအတိတ်အာယုလေးတစ်ခုအစွဲအာယုလေးတစ်ခုကိုစွဲနေတော့ကိုအဲ့ဒီတိတ်သွားအဲ့ဒီတဲ့ကိုတန်းလောက်ထားမှန်ပါဗျာတို့လေဒီဆရာတော်ဘုရားကြီးကတော့ထမ်းပြီးဂိုင်ကြီးများ ထပင်ပေါ်ကနေပြီးတော့ခုတ်ချလိုက်တယ်လို့လို့ဥပမာပေးမှန်ပါဟင်တတိတိုင်းကြီးကိုဒီတိုင်းခုတ်ချလိုက်လို့ရှင်တလုံးပြီးတလုံးတစ်ခါတည်းမြေပြင်ကြတော့ဟိုအခိုင်လိုက်ကြာနာနာကြာပါဗလားမကြာပါဘူးဘယ်လိုကြာမလို့ဝဲပြပြေဟိုတလုံးပြီးတလုံးမှန်ပါဗျာဟုတ်ကလားတတိတိုင်းကြီးကတို့ခန္ဓာကိုယ်ကြီးရောဘယ်နဲ့တော့အဲ့တိုင်းပါပဲဗျာတို့စိတ်ဟိုစိတ်ခန္ဓာရောစိတ်ခန္ဓာလည်းအဲ့တိုင်းပြမြေးတာပါအပြမြေးမှာပဲဟင်ကြောက်ပြီးကြောက်ရပြေးမှာပဲအဲ့တော့တို့ ဒီစိတ်ကလေးနဲ့ပေကံနိကြလို့ရှိရင်အာယုံယူတဲ့နေရာကိုတစ်ခုဆိုတစ်ခုကိုတိတိပပယူလို့မရနိုင်ဘူးမရပါဘူးဆွဲရဆွဲရပါမယ်မှန်ပါဗျာဟုတ်ကလားမှန်ပါဗျာဟောတတိရှိတဲ့ပုဂ္ဂိုလ်ကခုကတဲ့ကတတိလေးနဲ့မှားပြီးတော့ကိုယ်စိတ်ကလေးကို လုံးတရားရှိတာလုံးပေါ့ကောင်းအေးအေးသိမ့်ထိန်ကြကြနဲ့လုံနိုင်အောင်မှန်ပါပါဗျာဟင်ပြီးတော့ကိုဒီအလုတ်ကလေးလုံနေရင်ဒီအလုတ်ကလေးအကြောင်းကိုသိနေအောင်မှန်ပါပါဗျာကိုလုံးတဲ့အကြောင်းကိုသိရမှာပေါ့သိရမှာပါဗျာဟင် ဟင်ကောင်းဤဆိုသည်ပြရမယ်မှန်ပါဗျာပြီးတော့အကျိုးရှိဤအကျိုးမရှိပြရမယ်မှန်ပါဗျာဟင်အပြစ်ရှိသွားပြီအပြစ်မဲ့သွားပြီပြရမယ်မှန်ပါဗျာအဲလိုလေခေါင်းအေးအေးနဲ့လှုပ်လိုက်လို့ဒါလေးတွေပြနေတဲ့ပုံကိုတရားဟာစိတ်ထိုင်မကြဘူးလားကြပါဗျာဟင်အဲ့တော့ကောင်းတာနဲ့ဆိုတာဘယ်ဟာရွေးလို့မတော့ကောင်းတာရွေးလို့မှာပါဗျာဟင်အပြစ်ရှိနေအပြစ်မဲ့ဘယ်ဟာရွေးလို့မတော့အပြစ်မဲ့ရွေးလို့မှာအကျိုးရှိနေအကျိုးမဲ့ဘယ်ဟာရွေးလို့မတော့အကျိုးရှိတာရွေးလို့မှာအဲ့ဒီပုံကိုတရားဟာဒုက္ခနာကပြောတဲ့ ဟိုမီးလွတ်နေတဲ့အိုးတွေကရေလိုဖြစ်သွားမှာပေါ့ဟုတ်ကလားဗျအဲ့ဒီပုဂ္ဂိုလ်တယောက်ရဲ့စိတ်ကြတော့အေးချမ်းတယ်တင်းငိမ့်တယ်ဘာလို့လို့လုံစီရကြီးကောင်းအေးအေးနဲ့လုံသွားနိုင်တယ်မှန်ပါပါဗျာဟင်ပြစ္ဆုတ်ပန်တဲ့တယ်မှာဒုစိတ်ထားနိုင်တယ်မှန်ပါပါဗျာထားနိုင်ပါဗျာဟင်စိတ်ကနေပြီးတော့ရှေ့ကိုကြိုဆွဲခြင်းနောက်ပြန်ဆွဲခြင်းမရှိတော့ဘူးမရှိပါဗျာအဲ့တော့ဒီနေရာဒီနေရာလေးကိုကိုလုံးမဲ့လုတ်ကလေးကိုကိုယ်စိတ်ကလေးတည့်တည့်ကြနေရင်အလုတ်ကောမတွင်ဘူးလားတွင်ပါဗျာ ဟင်အမှားကောမကင်းဘူးလားကင်းပါဗျာဟင်ကိုတွေးသည်တွေးကိုငေးသည်ငေးလုံနေတာနဲ့တခုရောသိမ့်နဲ့လှုပ်တာဘယ်ဟာကပိုးတွင်မလို့တခုစီရောသိမ့်နဲ့ပိုးတွင်ပါအလုတ်တောင်ပိုးတွင်ပါသေးဗျာအမားတောင်ပိုးကင်းပါသေးဗျာမှန်ပါဗျာဟင်အဲ့လိုလှုပ်တဲ့ပုဂ္ဂိုလ်ကြတော့တို့လေဒီဆရာတော်ဘုရားကြီးကခံပြီးဂိုင်ကြီးကို ခုတ်တယ်ဗျာကျိုးကြီးနဲ့တုတ်တယ်ဗျာတခါတည်းအော်ကိုခြားတယ်လို့ပဲတယ်ဗျာမှန်လားပါဗျာဟင် အဲ့တော့ဌာနိကိုင်ကြီးကိုတို့ကျိုးနဲ့ဆွဲပြီးတော့ချတာကြတော့ဘယ်နဲ့တို့အခိုင်လိုက်ကြပါဗျာဟင်တဲ့တယ်မကြနိုင်ဘူးလားကြပါဗျာဟင်ဖယုဖယဲကွဲဦးမလားမကွဲပါဗျာဟင်နံခန္ဓာလည်းစိတ်စီလုံးမှုလည်းကွဲတော့မကွဲပါဗျာဟင်တပီးတစ်လုံးနဲ့ဒီနေရာကိုအာယုံတစ်ခုတည်းကိုယူနိုင်တယ်မှန်ပါပါဗျာဟင်ပြီးတော့လည်းဟိုကိုသွားလို့တဲ့နေရာကိုတဲ့တဲ့ကြနိုင်တယ်ကြနိုင်ပါဗျာတို့စာကတော့ဘယ်လိုပြောတော့တေဂာနိကာလမှာအာယုံမှအာယုံဟောင်းတစ်ခုကို ဟိုလက်ဖြောင့်တတ်တယောက်ပြစ်မှတ်ကိုတဲ့တဲ့ချိန်ပြီးသွားတယ်လို့သွားနိုင်ရမယ်လို့ဆိုလိုတယ်ဗျာမှန်ပါပါဗျာအဲ့ဒါဟာတို့ခုနတတိရှိတဲ့ပုဂ္ဂိုလ်မှသွားနိုင်မှာထင်တယ်မှန်ပါပါဗျာဟင်ပညာတိဝိဇ္ဇာတိပရမတိနဲ့သွားနေတဲ့ပုဂ္ဂိုလ်သားသွားနိုင်ပြီမှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာအဲ့တော့တို့ဒီမှာခုတနေ့တနေ့မျက်စိနှလုံးပွင့်ခြင်းကမိတ်ချိန်တွင်းကိုဟင်ဝိဇ္ဇာလမ်းဘက်ကတို့သွားနေသလားအဝိဇ္ဇာလမ်းဘက်ကသွားနေသလားအဝိဇ္ဇာလမ်းဘက်ကသွားပါဗျာဟုတ်ပါမလားဗျာ ဟင်ဒါရင်အဝိဒ္ဒလာမကသွားတယ်ဆိုရင်ပညာသိနဲ့သိပြီးသွားနေတာလားပညာသိနဲ့သိပြီးသွားနေတာလားပညာသိနဲ့သိသွားနေတာပါဗျာဟုတ်ပါမလားဗျာမှန်ပါဗျာခမည်းနေမှာပါဗျာကျန်တာခမည်းလို့မဟုတ်ပါဘူးခမည်းဒီလိုများပါတယ်ခမည်းသူများပါဝလုံးရှိနေခမည်းရန်တုံးသူများတွေခမည်းပညာပညာသိနဲ့ဝိဇ္ဇာလံကသွားနေမှာပါဗျာဟင်ဟင်ပြီးတော့ဖြစ်ပြမြင်ပရမလံကသွားတာလား အဲအလုံးခဲတဏ္ဍာနမိတ်နောက်ကနေသွားနေတာလားအလုံးခဲတဏ္ဍာနမိတ်တော့သွားနေတာပြညာမကသွားနေတာမှန်ပါဗျာဖြစ်ပြမြင်ကမသွားနိုင်ဘူးမှန်ပါဗျာအဲ့ဒါတို့တနေ့တနေ့လုံနေတဲ့အလုပ်ပြီးအဝိဇ္ဇာနိုင်ငံကိုသွားနေတဲ့ပညာတိပညာတိဘက်ကသွားနေတယ်မှန်ပါဗျာအဲ့ဒီပုဂ္ဂိုလ်တယောက်ရဲ့စိတ်ပြီးတို့မတိစိတ်ပြီးအမြဲတမ်းလွှမ်းမိုးနေတယ်မှန်ပါဗျာဟင် ပညာသိဟိုပညာသိမှမသိသိသိကြီးတယ်ထင်တယ်မှန်ပါပါဗျာအမှန်အမှန်နိုင်သိတာဟုတ်ကလားမဟုတ်ပါဗျာဟုတ်ဘူးဗျာကြက်ဆိုတာမှန်မဟုတ်ဖဲနဲ့ကြက်ဆိုတာမှန်မဟုတ်ဖဲနဲ့အင်းခြူတာဆိုတော့မှန်မဲထင်တယ်မှန်ပါဗျာအင်းဘသူသားသားသိခြူတဲ့တတ္တိကတော့အမှန်မဲကလားချာတူလဲခြူမှာပဲခြူမှာပါဗျာဟင်တယုံချာတူလဲခြူမှာပဲမှန်ပါဗျာဟင်ခြူမှာပဲသူကတော့ကြက်ကတော့ဟောတို့သာခေါ်တာကလားပြီးသွားရင်တမျိုးပြောမယ် ပြောမှာပါတရုတ်ပြည်သွားရင်အဲ့ဒါကြီးကိုတစ်မျိုးပြောမယ်ပညာကြတော့တစ်မျိုးပြောမှာပညာကြတစ်မျိုးပြောမှာပဲပရမတ်ကတော့ဖောက်ပြန်မှုမဖောက်ပြန်ပါဗျာဟင်သူတတိကတော့သူတတိတိုင်းသူဩတာကတော့သူဩတာတိုင်းသွားမှာတင်တယ်ဟိမှန်ပါပါဗျာအဲ့တော့တို့ဒီပညာသိနဲ့သွားမယ်ဆိုရင်တစ်နေ့တစ်နေ့ကိုမြင်ထားတဲ့အာယုန်တွေဟောတာကနွားဟောတာကကျဲဟောတာကဝက်ဆိုတာဘလောက်ပညာသိတွေမှတ်ထားတယ်လဲပြည့်တော့ပါဗျာမကြီးတွဲနိုင်ပါဟင်ဘလောက်များတော့တစ်နေ့တစ်နေ့မြင်တဲ့နေရာကဟင် ဒါကတော့ဘသူလေးဒါကတော့ဘယ်ဝါလေးအဲဒါကောတနေ့တနေ့ဘယ်လောက်များတော့မရည်တွက်နိုင်ပါဗျာဟုတ်ကလားမှန်ပါဗျာကြားတဲ့နေရာကကောမရည်တွက်နိုင်ပါဗျာအတန်အာယုံတိုက်ခိုက်တဲ့နေရာကလေမှန်ပါဗျာအနံ့အာယုံတိုက်ခိုက်တဲ့နေရာကကောမရည်တွက်နိုင်ပါဗျာအဲစားတဲ့တောက်တဲ့နေရာကကောမရည်တွက်နိုင်ပါဗျာအဲရောထီရတွေ့ရကကောမရည်တွက်နိုင်ပါဗျာတွေ့ရကြံရကကောမရည်တွက်နိုင်ပါဗျာဘယ်လောက်များတော့မရည်တွက်နိုင်ပါဗျာဘယ်လောက်များတော့ဆိုမရည်တွက်နိုင်ပါကြီးတဲ့ဟင်သူ့မရည်တွက်နိုင်ပါကြီးတဲ့ ဟင်အားလုံးလုံးမရည်ကျွမ်းနိုင်တာပါဗျဟုတ်ကလားမှန်ပါဗျဟင်ပါတော့မှားရမှာပြင်းလို့မရည်ကျွမ်းနိုင်တာနေမှာပါဗျာဟင်ဟင်မြင်တော့မလုပ်ကိုမရပါဘူးခင်ဗျအားသားတွေကဘာလို့မရမှာလို့များခင်ဗျာခင်ဗျားကမမတာနေမှာပါဟင်ဘာလို့မလို့မရမှာလို့ဗျာဒီမျက်စီတွေကိုတန်းဝင်လာတာကြီးကိုဟင်နားတွေကိုတန်းဝင်လာတာကြီးတွေနှာခေါင်းနဲ့တန်းဝင်လာတာကြီးတွေရှားတဲ့တန်းဝင်လာတာ အေးအင်္ဂါခြေလက်တစ်ခုကိုတန်းဝင်လာတာမဟုတ်လားမှန်ပါဗျာလေဆိုရင်လည်းတစ်ခုလုံးကိုတန်းတိုက်လာတာမဟုတ်လားဟင်ဖွားနဲ့သွားရင်မြေကြီးပြီးတို့ဖွားကိုအများရန်တိုက်နေမှာမဟုတ်လားအဲ့ဒါဘာလို့မှလို့မရမှာလဲဟင်ဟင်ဒါတို့အမြဲတိုက်နေတဲ့ဟိုတကား၅ဘောက်ကအာယုံ၅ပါးမဟုတ်ဘူးလားမှန်ပါဗျာအဲ့ဒီအာယုံ၅ပါးကိုလက်ခံနေတာအတွင်းကမနောကထင်တယ်မှန်ပါပါဗျာမနောကနေပြီးတော့ဒါကတော့ပါဟိဒါကတော့ညာဟိသူပညာတိတိုက်ထင်တယ်မှန်ပါအဲကောင်းမဟိသိုးဟိ ဒါဘယ်တော့ငါငါဘယ်လိုကြည့်ခဲ့ရတာဟေ့ဘယ်လိုကြားခဲ့ရတာဟေ့အဲ့ဒါကအတွင်းကမနှောကဆုံးဖြတ်ပေးနေမှန်ပါပါဗျာဒီကအမှားသေးနဲ့ပို့လိုက်ရင်ဟိုကလည်းအမှားသေးနဲ့ပဲပြန်ဆုံးဖြတ်မှာပေါ့မှန်ပါဗျာဟင်မှန်ပါအတွင်းမနှောကအပြင်တကားငါးပေါက်ကပို့လိုက်တဲ့သတင်းတွေကိုအဲ့ဒီမနှောကြည့်တာကလေးနေတော့ဖမ်းယူတာမှန်ပါဗျာဖမ်းယူပြီးတော့မှဒါပါဒါညာသူ့မှာဟိုတို့ဆင်ញင်စိတ်လည်းသူ့မှာရှိတယ်မှန်ပါဗျာသူ့ငန်းစိတ်လည်းသူ့မှာရှိတယ်ဆုံးဖြတ်စိတ်လည်းသူ့မှာရှိတယ်မှန်ပါဗျာအဲ့ဒါပြီးမှဒါကိုကောင်းရင်ကောင်းတယ်သူ့ရင်သူ့ရဲ့ပတ်တန်းတင်တယ် မှတ်တမ်းတင်ပြီးနောက်တစ်ခါပြန်ပြီးတော့ဒီဟာတွေ့လို့ရှိရင်မှတ်မိလောက်အောင်ပြန်အာယုံပြုတယ်တရားယုံသွားတဲ့ခါတရှိမှန်ပါဗျာဟင်အဲအဲ့ဒါနဲ့အာယုံတစ်ခုတစ်ခုကိုသူမှတ်တမ်းတင်ထားတယ်တို့ခုခေတ်တော်ဟိုရုပ်ရှင်မှတ်တမ်းတင်တယ်လို့ပေါ့အာယုံတစ်ခုခံစားတိုင်းအဲအဲအဲ့ဒီအတွင်းမနှောကအဲ့လိုဖောက်တယ်ဘာလို့ပြီးလဲအပြင်ကတော့မြင်ပြီးပြောက်ပြီးဖြူသူဘာမှမပြီးကြားပြီးပြောက်ပြီးပြီးပြီးဘာမှမပြီးညာပြီးပြောက်ပြီးပြီးပြီးဒီစားရလေးခြူတာလေးဆိုလဲခြူပြီးပြောက်ပြီးပြီးပြီး ထိတာလေးတော့နွေနွေအေးအေးအဲအဲ့ဒါလေးထိမှန်းပြီးပျောက်ပြီးပြီအပြင်ကဘာမှအဆွဲမရှိဘူးမရှိပါဘူးအဆွဲကအဲ့ဒီမနှောမှသွားဆွဲတာမှန်ပါဗျာဟင်မှန်ပါဗျာအဲမနှောမှသွားဆွဲတာအဲ့တော့မနှောမှသွားဆွဲတဲ့ခါလာကြမှာအဆွဲအဲ့ဒီမှာဒါကဘာဒါကညာပညာသိအတိုင်းထင်တယ်မှန်ပါပါဒါကဘယ်လိုပဲဒါကဘယ်နဲ့ကိုကြိုက်ကြိုက်သလိုထင်တယ်ဟဲ့မှန်ပါဗျာဟင်ပြီးတော့ဒါကဘယ်လိုဒါကဘယ်နဲ့ တို့ပညာကပြောတဲ့အတိုင်းထင်တယ်ဟဲ့မှန်ပါပဲအဲ့ဒီဘက်မှာတို့ဆွဲထားတာမှန်ပါပါဗျာတနေ့တနေ့ဘလောက်များသလဲမကြီးပွားနိုင်ပါဗျာဟင်အဲ့တော့ဒီလောက်များနေတာတရက်တရက်ကိုစုပေါင်းထားလို့ရှိရင်မျက်ဖြင့်ကကြည့်လိုက်ရင်ဟောဒါမျိုးပဲပေါ်မယ်ထင်တယ်ပေါ်ပါပါဗျာဒီပညာသိပဲပေါ်မယ်မှန်ပါဗျာဟုတ်ကလားဒီပညာသိပဲပေါ်မယ်ထင်တယ်မှန်ပါဗျာဟင်ကြားလိုက်ရင်ဟော ဒါပဲပေါ်မယ်တွေးလိုက်ရင်ရောဗျာပညာတွေပေါ်မှာပါတပက်ခါကြတော့ရောဗျာဒီတိုင်းပါပဲဗျာကိုနောက်ရကြတော့ရောဗျာဒီတိုင်းပါပဲကိုနောက်လာကြတော့ရောဗျာဒီတိုင်းပါပဲကိုနောက်နေကြတော့ရောဗျာဒီတိုင်းပါပဲဗျာကဲထွက်ဘယ်လိုလုပ်ထွက်မလို့ဘယ်လမ်းမရှိပါဘူးဗျာကဲဘယ်လိုလုပ်ထွက်မလို့ဖို့ဒီနေ့ထွက်ရမှာကိုကအများကြီးအုပ်ထားတာဗျအဲ့ဒီကကြော်လွန်ရမှာပဲအကျော်နိုင်မှာမလားဗျာဟုတ် ကျော်တဲ့ခါကျော်ရမှာပဲကျော်တဲ့ခါကျော်ဆိုမကျော်တဲ့ခါပေါ့တမတ်ထဲမဖြစ်ဘူးဗျာလွတ်တဲ့ခါလွတ်လို့ပေါ့ဩလွတ်တဲ့ခါမိနေမှာပေါ့ဗျာဟင်မလွတ်ဟင်ဟင်တတိမလွတ်တဲ့ခါလွတ်သွားမှာပေါ့ဗျာဟင်အဲ့ဒီတို့အဲ့ဒါကိုစာလို့တော့ဒီမောဟသည်အဝိဇ္ဇာသည်ပညာသည်လို့ခေါ်တဲ့မောဟဟာပိုက်ကွန်ကြီးနဲ့တူတယ်မှန်ပါပါဗျာဟင်နတ္တိရာဂသမောအကိ ဒီယာကားသိနဲ့တူတဲ့မိဟာရှိဘူးတဲ့အပူကအပူမှာຢာကသိတာပူဆုံးယူရင်းချင်းတွေကတော့အရေးပြောကြရတာကြီးကိုမှန်ပါဗျဟုတ်ကလားမှန်ပါပြီးတော့နတ္ထိဒေါသတမောကဟောတဲ့ဒေါသနဲ့တူတဲ့ဖန်သားခြင်းရှိဘူးဟင်ဒီဒေါသအာဃာတသိဖြစ်လာပြီဆိုရင်ဘသူပဲဝါသွားအဲတော်တော့ကိုမကြည့်ချနိုင်ဘူးမကြည့်ချနိုင်ပါဖန်သားမှုမှာလေမှန်ပါဗျပြီးတော့နတ္ထိမောဟတမန်သာလာနဲ့မောဟနဲ့တူတဲ့ပိုက်ကိုမရှိဘူးမှန်ပါဗျဟင်တူတော်မှာဟို 9000နဲ့ပိုက်ကတော့ဘယ်လောက်ကြီးကြီးချနိုင်လို့တို့ပြီးတော့ငှက်ဖမ်းတဲ့ပိုက်ကတော့ဘယ်လောက်ကြီးကြီးလုံနိုင်တယ်လဲဟင်မကြီးကြပါဗျာဟင်တို့ဒီပညာတိအဝိဇ္ဇာတိနဲ့လုံထားတဲ့မတိစိတ်မောဟကတော့ကဲနေနိုင်ကြတိုင်းများမှန်ပါဗျာဟင်အသက်နဲ့များဗျာအကွက်ကြီးတနေ့တနေ့အမြင်ပေါင်းဟိုတရားကြည့်ရဆိုရင်အဲ့ဒါကိုပိုက်ကွန်အကွက်ပေါင်းတရားပဲလေမှန်ပါဗျာဒီအကြပေါင်းတရားဖြစ်တယ်ဆိုရင်ပိုက်ကွန်အကွက်ပေါင်းတရားဗျာပညာတိအဝိဇ္ဇာတိဗျာမှန်ပါဗျာဟင်အနံ့ တခုမှလည်းဒီတိုင်းများမှန်ပါဗျာကိုနားငယ်ရှုခဲ့တော့အကွက်ပေါက်လေးဗျာမှန်ပါဗျာဟင်းစားတာဟောဗျာစားတော့တစ်ခါဝါတစ်ခါဗျာအကွက်ပေါက်ဘယ်လောက်များတော့ဗျာအများကြီးပါဗျာဟင်သမင်းတလုံးဘယ်နှခါဝါတော့ဟင်သမင်းတစ်ခါဘယ်နှဘယ်နှလုံးတော့နေဘူးဗျာနေပါဘူးဟင်အကွက်ပေါက်မလေးတိရတို့ရကလည်းအကွက်ပေါက်မနေဘူးဗျာကဲပိုက်ကုန်တနေ့တနေ့ကိုပိုက်ကုန်ဘယ်လောက်ရက်ထားတော့ မရှိတော့နိုင်ပါဗျာအဲ့ဒါဒုစိတ်ကလေးကိုထပ်ပေါက်မရှိအောင်မုန်းထားတာဗျမှန်လားပါဗျာဟင်မှန်ပါဗျာဒုစိတ်ကလေးကိုထပ်ပေါက်မရှိအောင်ကိုမုန်းထားရအဲ့ဒါပိုက်ကိုနဲ့တူးတယ်တဲ့ဗျမှန်လားပါဗျာနတ္တိမောဟသမန်သာလန်ဆိုတာမှန်ပါဟင်ပြီးတော့နတ္တိတနာသမနတိတဲ့တနာနဲ့တူတဲ့ဟိုအကွေ့ကောက်ဟာဘယ်မှမရှိဘူးမရှိပါဗျာခုဒီကနေ့ဒီဝတ်သားကိုကောက်နေဆိုမြဲ3-4နှစ်လောက်ဆိုရင်မကောင်းမြောင်ဖြစ်သွားပြန်ခုဟာကပူကောက်သွားပြန်မှန်ပါဗျာဟင် ဟင်ဝတ်သားသားပါများတော့ဟိုချင်မောင်ဟင်းကကောင်းတယ်လို့လို့မှန်ပါပါချင်မောင်ဟင်းရောက်တော့ဟိုဟာကောင်းတယ်လို့လည်းဟိုကိုယ်ပြီးကောင်းနေကိုဟုတ်ဗျာမှန်ပါဗျာအဲတခါဒီဝတ်သားမကောင်းတာကတလားလောက်ကြတော့ပြန်ကောင်းပြန်ကိုယ်လားပြန်တယ်ဟုတ်ပါဗျာဟင်ဒီချင်းမောင်ဟင်းမကြိုက်ပါဘူးဆိုတာကချင်းလို့ချင်းမောင်ရတော့မှတခါခလုံးချင်းနေပြန်မလားမှန်ပါဗျာပြန်ကောက်သွားဗျာမှန်ပါဗျာတောင်းတနာကလည်းမြစ်ကောက်နဲ့တူတဲ့ဗျာမှန်ပါဗျာဟင်အဲ့တော့တို့မောဟရဲ့အဖုံးပြီးဟာ ဘယ်နေ့မှလုပ်ဖူးဗျာမလုပ်ပါဗျာဟင်အဲ့တော့တို့ဒီပိုက်ကူကြီးတဲ့ကိုမိနေတဲ့ငှက်တကောင်ဟာယုံဖို့ရမလွယ်သလိုတို့မှလည်းဒီလောက်ပိုက်ကူကြီးတွေကနေဘယ်လိုလုပ်ယုံမတော့ယုံရခက်ပါဗျာယုံနိုင်မှာမလားယုံနိုင်အောင်ကြိုးစားမှာဘယ်လိုလုပ်တော့ဦးပြီမဟင်ဘယ်နေတော့ပိုက်ကူကြီးရဲ့ပြာဒါနဲ့ကိုကြောက်သွားတယ်တနေ့တနေ့ကိုပိုက်ကူကြီးကဘယ်လောက်ကျေတော့ တနေ့တနေ့ရဲ့သိနေတဲ့ခုနပညာသိနေအစွဲတွေလေမှန်ပါဗျာဘလောက်ဘလောက်များတော့မယူကနိုင်ပါဗျာအာယုံ၅ပါးလေမျက်စိနှလုံးပွင့်ခြင်းကမိတ်ချိန်တွင်လေမှန်ပါပါဗျာဘလောက်ကျေတုံတနေ့တနေ့အကွက်တည်းယူကနိုင်ပါဗျာဟင်ကက်ပြေးစမ်းခင်ဗျားတွေးကြည့်စမ်းသူကလွတ်အောင်တွေးနိုင်ဘူးလားမတွေးနိုင်ဘူးဟုတ်ကလားဟုတ်မှန်ပါဟင်ကြည့်လိုက်ရင်တော့သူကလွတ်သေးလို့လားလွတ်ပါဗျာအဲနားထောင်လိုက်ရင်တော့လွတ်ပါအနံလေးနားမချူရင်တော့ စားမရင်ရောထိမရင်ရောဘယ်မလို့ဟုတ်ကဲဘယ်လိုလုပ်ဒီလိုဆိုသူ့ဆွေရမှာပါဘယ်လိုလုပ်တော့မှာတော့ဟိုဟာကြီးကနေတာမှမဟုတ်ဘဲနဲ့ဖို့ဟမ်ဟိုတို့ပါတော့ဟိုပိုက်ကွန်လားဒီနာငါးကြီးလဲဆိုတခါလဲကွန်ပြစ်ချတာထင်တယ်အဲ့ဒီမှာတခါလဲဟိုပပလဲမှာခဲရီနဲ့တခါလဲအောက်ကိုကြအောင်လုပ်ထားတာမဟုတ်လားတို့လို့မရအောင်လေမှန်ပါပါ ဟင်အပေါက်ကတိုးမယ်ကြံတော့လေပေါက်ကသီးသီးလေးတွေစိတ်စိတ်ကလေးတွေဟုတ်တိုးတာဖြစ်တယ်လို့တော့ပါဘူးဒီဖို့ဖြစ်တယ်လို့တော့မာတယ်ငါဖြစ်တယ်လို့တော့ဟွာဆောင်ဆွဲလိုက်မှာပေါ့တငါတွေကဟင်ဆောင်ဆွဲလိုက်မှာပေါ့ဟင်လို့ဘူးဒီဘူးဟင်တို့ရောမှာ ဘယ်လိုတို့မာတို့နေဒီဒီဒီလောက်ကြီးအကွက်တွေကစိတ်နေတာကြီးကိုပြီးတော့လဲဖိုးရဲ့တက်တန်းနဲ့မျှဗျာနေရဟုတ်ဘူးရထားတော့ကိုဟင်ကြည်လိုက်လဲလို့ဖူးပြသူစီဟင်တင်ညာသီးနဲ့ဟိုအဝိဓာတိပဲတန်းသွားမှထင်တယ်နားထောင်လိုက်လဲလွတ်ဖူးပြတင်ညာသီးနဲ့အဝိဓာပဲတန်းသွားမှာပဲအဲနာနေနာလိုက်လဲလွတ်ဖူးပြတင်ညာသီးနဲ့အဝိဓာပဲတန်းသွားမှာပဲဟင်စားလိုက်မိလဲလွတ်ဖူးပြ ပညာလေးနဲ့အာဝိလာပဲဝါတယ်ဝါတယ်မမမမသည်ဟိုနောက်ကအတွေးကဝက်ကြီးဝက်ကြီးဟင်နဲ့ရှိကဝါတယ်မမသည်နောက်ကဝက်ကြီးဝက်ကြီးနဲ့လိုက်အော်နေရဟင်လွတ်လာကြဘူးလွတ်လာပြလွတ်ဘူးဗျအဖိုးကြီးကဝါတယ်ဝါတယ်မမသည်နောက်ကဝက်ကြီးဝက်ကြီးနဲ့နောက်ကလိုက်လာပြီဗျပူလွတ်လာတဲ့တုန်းကတုတ်ဘူးဗျဘူးမလွတ်ပါဘူးဖိုးရဟင် မတင်မာတယ်မတင်မကြဟေးဒီဘူးအိမ်ကြမတင်မိငါဝတ်တာတစ်ခွက်တော့ချက်ကျွေးတာမှာဆိုပြီးတော့ကဲလုတ်ယုံညာအိမ်ကြမှာဟင်အိမ်ကြမှာအိမ်ကြမှာကဲအဖွာတင်မိကိုကဝတ်ဝတ်တာတနလောက်ငါချက်ကျွေးတာမှာဆိုပြီးအဖိုးကထွက်ကြည့်လားအဲ့ဒီကဟင်ဝါတယ်ဝါတယ်ဆိုတာထောအောင်တိုးတာမဟုတ်ဘူးလားအဲနောက်ကအတွေးရလိုက်မယ်ဝက်ကြီးဝက်ကြီးဘလောက်ကောင်းกว่าဘေးကောင်းတာနေဟာစားရလဲနဲ့လားဟုတ်ပါ ဟင်နင်းချက်ပုံကြီးရလဲလာအောင်မထမလာဘူးလားညာနဲ့လုံးအောင်တရားမှာပါဟုတ်ပဲညာကြီးတဲ့လှချာနေပြီးဖို့တော့ဟင်အဲ့တော့တို့မောဟရဲ့ပိုက်ကုံကအမြဲတမ်းတို့ကိုဖုံးအုံနေတာမှန်ပါပါအဲ့ဒါတတိမပါတဲ့ပုဂ္ဂိုလ်တိုင်းပဲမှန်ပါပါဟင်အဲ့တော့တို့ဒီအဝိဇ္ဇာတိကဝိဇ္ဇာတွေသွားရင်ဒီတတိတွေဟာသွားမှန်ပါပါဗျာတောင်းယူရမှာပဲမှန်ပါပါအဲပညာတိက တို့ပညာသိကိုလည်းဒီတတိလေးနဲ့ပြောင်းယူပါမှာမှန်ပါပါဟင်တို့ပြီးတော့ဘာတော့ဟိုပညာတိကနေပရမတိကိုလည်းတို့ဒီတတိလေးနဲ့ပြောင်းယူပါမှာမှန်ပါပါဒီတတိမှမပါလို့ရှင်တော့လွတ်ွက်မရှိမရှိပါဗျာဟင်ဒီတတိတောင်းအာနေနေနဲ့လွတ်မလားမလွတ်နိုင်ပါဘူးလွတ်နိုင်ဘူးဗျာမှန်ပါဗျာအာကိုကောင်းမှမှန်ပါဗျာယုံနိုင်မှတိုးနိုင်မှလွတ်မယ်ဗျာကိုကတော့ပြင်တခါတည်းကိုမိုးလုံးပတ်လေကိုတို့ကို ကာဖီထားပြီးပြီမှန်ပါပါမောဟတိပညာတိအဝိဇ္ဇာတိကလေမှန်ပါပါဟင်အဲ့တော့တို့ဟိုဖရာလက်ထက်တုန်းကကြားဘူးပါလိမ့်မယ်ကွယ်ဟိုရကန်းတယ်မာလေးကြောင်းလေကြားဘူးပါဗျာဟင်အဲ့ဒါတို့အာလဝီပြည်မှာအက္ကလာဒေဒီဆိုတာဖရာလက်ထက်တုန်းကတော့ညောင်ပင်တွေကိုခေါ်တာပဲမှန်ပါဗျာအဲ့ဒီညောင်ပင်ကြီးတွေကိုသူတို့ဟိုကလာထုံးစံတော့ယုတ်ကစိုးရှိတယ်ဆိုတော့သူတို့ကိုးကွယ်တဲ့ဟာမို့ဒေဒီလို့ခေါ် မှန်ပါဗျာကိုတို့တို့လူတည်ထားတဲ့စီရီမျိုးမဟုတ်သေးဘူးမှန်ပါဗျာအဲ့ဒီအက္ခရာစီရီဒီအနီးမှာဘုရားရှင်တောထဲမှာသတင်းသုံးနေတယ်အဲ့ဒီချိန်ကြတော့တို့အာလဝင်မျိုးသူမျိုးသားတွေကဘုရားကြွလာတယ်ဆိုတော့လာကြတာပေါ့ဗျာသူ့တဲ့ငါပါနေရေးကြနေသွန်နေနဲ့အမျိုးမျိုးပုံပုံကကြတယ်အဲ့ဒီရက်ကမ်းပယ်မာလေးကတော့သူ့မှာဖောက်တယ်ကြီးကဘယ်လောက်ပေးရမှာခြေကဘယ်လောက်ဝယ်တရားရှိသေးတယ် ဟိုတို့ရကန်းကဘလောက်ခရမှာဘလောက်ခမှဘယ်နှကွင်းပြည့်မှနဲ့ဩအဲ့ဒီမတိစိတ်တွေပညာစိတ်တွေနဲ့အဲ့ဒီတော့ကစိတ်တွေနဲ့ဒါပဲရှိတယ်သူမှန်ပါတခြားစိတ်မရှိဘူးအဲ့တော့သူကဒီဖះเจ้าဖះသတင်းသုံးတဲ့နေရာကနေပြီးဖြတ်ဖြတ်ပြီးတော့သူ့ရကန်းရုံကိုသွားတယ်အာလဝီပြည်နဲ့သူ့ရကန်းတင်ရှိတဲ့ယုံပေါ့လေမှန်ပါအဲ့ဒါဒီဖះသတင်းသုံးတဲ့နာကနေဖြတ်ပြီးတော့သွားတာအဲ့ဖြတ်သွား တချီကြတော့လဲငါဝေဦးမှာပါလေသိက္ခာပေါ်လာမှန်ပါဗျာဟင်ဒါတစ်ဖက်ကသိက္ခာပေါ်တယ်ယုံမလို့ပေါ့ဖို့ပြောလို့တော့တိုးမလို့ပေါ့မှန်ပါဗျာဟင်ဝေဦးမှာပါလေတော်နေဟိုကဟိုတို့ဟိုဝေစရာကဘလောက်ရှိသေးတယ်ချမ်းစရာကဘလောက်ရှိသေးတယ်ဟိုပသိုးကဟိုလုံကြီးကဘယ်နှကွင်းဘလောက်ဘလောက်ပေးရမှာဆိုဟောနောက်ကပိုက်ကိုညီအောင်အုပ်သွားရောဒီတစ်ခေါက်တော့ဝင်မေးပါဘူးလေသွားပြန်ဟောအပြန်တော့ဝင်မလေးဆိုလာပြန်ဟောတော်နေအပြန်ကြတော့လဲဟို ဘာတော့ဘယ်ချိန်ဘာပြီးမှဘယ်ချိန်ညာပြီးမှနဲ့ရကန်းရုံမရောက်ခင်ကတည်းကရကန်းကစိတ်ကခတ်နေပြီမှန်ပါပါဗျာဟင်ချီကဘယ်လိုရဖောက်ကဘယ်လိုဘာကဘယ်လိုနဲ့ဟောဝင်လိုက်ဟင်ဟိုကထွက်မိတ်ကြတော့ဟိုကဘယ်နဲ့တော့မိုးထားလိုက်ပြီထင်တယ်မိုးထားပါဗျာအမိုးထားလိုက်ပြီအဲ့ဒါခေါက်ချိုးခေါက်ပြားဖယားရှင်ခုနှစ်ရက်တရင်တော့မှတခါမှဝင်နိုင်ဘူးမှန်ပါပါဗျာဟင်မနဲ့လဲခေါက်ချိုးခေါက်ပြား ညနေလဲခေါက်ချိုးခေါက်ပြသူ9ရက်ကျော်ရင် तू သိရတော့မှာမှန်ပါပါဗျာဟင်အဲ့ဘုရားရှင်က तू သိရမှာကို तू သိညင်းနေသူငါပြီးတော့ရှေ့က तू ပြူးတဲ့ပြူ तू ပြူးခဲ့တဲ့ကုသိုလ်ကသူ့ကိုဒီမက်ဖို့ကိုအကျိုးပေးမယ်ဆိုတော့ဘုရားရှင်ကမြင်တော်မူတယ်မှန်ပါပါဗျာအဲ့တော့ဘုရားရှင်ကနဝတို့မြို့ကနေပြီးသူ့ရဲ့ရကန်းယုံကိုသွားတော့ဒီဘုရားရှင်ရဲ့အနာပဲ မန္တနာပဲဖြတ်သွားတာဟုတ်ကွမှန်ပါပါအဲ့တော့ဘုရားရှင်ကနေတိုင်းလို့မဟုတ်ဘူးသူ့ကိုတခါတည်းမျက်စိတစ်ဖုံကြည့်နေတာသူသွားတဲ့အတိုင်းကိုမှန်ပါပါဗျာအဲ့တော့ရကန်းနဲ့မှလည်းဘုရားရှင်ကဒီလိုပဲတော့ငါမှမကြည့်ဘူးဒီကနေ့ငါ့ကိုပဲသေချာလိုက်ကြည့်ပါလားငါခဏတော့ဝင်ဦးမှာပါလေဆိုတော့ရဝင်တော့သူကတော့ပိဒါရှိမှာပေါ့လေမှန်ပါပါကြော်ပြီးအဲ့ဒီမှာဘုရားရှင်ကသူ့မေးတယ်သူကလည်းအဲ့ဒီချိန်မှာတတိကသွားပြီ မှန်ပါပါဟင်တတိကလိုက်ပြီဖះရှိရောက်တဲ့ဆိုတွေဟာကိုတွေးဒီတွေးတွေးလို့ရအောင်မလားမရပါဘူးကိုပြေးဒီပြေးပြေးလို့ရအောင်မလားမရပါဘူးဩပိုက်ကွန်လေးကဘေးနာမှာဝတ်နေဟင်ပိုက်ကွန်လေးကဟောနာနာမရှိတော့ဖြစ်နေဗျာအဲ့ဒီချိန်မှာဘုရားရှင်ကသူ့မေးတယ်သူကလည်းတတိလေးနဲ့နေတယ်အဲ့တော့သမိဘယ်ကလာတော့နဲ့မေးအဲ့တော့သူ့မှာတတိရှိတဲ့ပုဂ္ဂိုလ်က ဖြေနိုင်တယ်ဗျတပိတော့ဘယ်ကလာမှမသိပါဘူးတဲ့မှန်ပါပါဗျာအဲ့တော့ဘေးပိတကမကျင်တာဘူးဗျဟိုအာလဝီကလာတဲ့ဥစ္စာပဲအဲဘယ်ကလာဘယ်ကလာတယ်ပြောပါလားဖះကိုအရွယ်တိုက်ပြီးဖြေတယ်ဆိုတော့မကျင်တတ်ကြဘူးတဲ့ကျင်တတ်ကြပါဗျာဟင်ဟိုကတတိမရှိသူရဲ့အကြာထင်တယ်ဟိမှန်ပါပါဗျာဒီကရကန်းတယ်မာတွေကတတိရှိသူရဲ့အကြာထင်တယ်ဟိမှန်ပါပါအဲ့ဒီမာတယ် ။နောက်ဘုရားရှင်ရဲ့အတန်လှုပ်လိုက်တာတော့တခွန်းနဲ့ပဲကြားတာကဟိုမှာနှစ်ခွန်းနှမျိုးကွဲသွားတယ်။မှန်ပါဗျာကွဲပါဗျာ။တတိရှိသူရဲ့ကြာနာကြာခြင်းနဲ့တတိမရှိသူရဲ့နာကြာခြင်း။မှန်ပါပါဗျာ။အဲ့ဒီမှာတတိရှိသူကကြားရုံနေမဟုတ်ဘူးနာတယ်။မှန်ပါပါဗျာ။တတိဘယ်လိုသူကပညာတိဝိဒါတိဘက်ကိုသွားတော့မှာဟုတ်မှန်ပါပါဗျာဟိုတို့တတိမရှိသူကြတော့နာမနာဘူးကြားယုံပဲကြားတယ်မှန်ပါပါဗျာဟုတ်ကလားမှန်ပါပါဗျာအင်းသူက ဟိုပညာနယ်ပယ်နဲ့အဝိဒ္ဒါနယ်ပယ်မှာပညာအသီးတော့ပဲသူရှိတယ်တတိမရှိသူလေသူ့မှာကြားယုံမယ်တကယ်လုံးတိပြောရင်ကာကြီးပြောကာကြီးတော့သူကြားမှာပေါ့ကာကြီးနောက်ကအဓိပ္ပာယ်ကိုသူမသိဘူးမသိပါဗျာဟင်အဲ့ဒါပညာသိတာရှိပြီပညာသိမရှိတာလို့ခေါ်မှန်ပါဗျာဟောတတိရှိတဲ့ပုဂ္ဂိုလ်ကြတော့ကာကြီးပြောရင်ကာကြီးနောက်ကအဓိပ္ပာယ်ပါသူကသွားသိမှန်ပါဗျာအဲ့ဒါကြတော့ကြားယုံနေမဟုတ်ဘူးနာတယ်လို့ခေါ်မှန်ပါဗျာဟင် သူကပညာသေးတွေမဟုတ်ဘူးပညာသိပါသူကြောင်းသွားတာထင်တယ်ဒါသူတတိလေးကြားခံပြီးကြောင်းတာမဟုတ်လားမှန်ပါပါဗျာတခါရှိမိတယ်ဟုတ်ပြီးတဲ့ဒါတော့ဘဲပြမှာတော့ငယ်မိတယ်ကျုပ်ကဘဲပြမှာမသိဘူးဗျာအဲ့တော့ဘယ်လိုပေဒါကဂျင်းနာပါမဂျင်းနာပါဗျာဟုတ်ဘယ်လိုရငိုင်းပြန်ပြန်နေပြောပေါ့ဟုတ်အားလုံးပြန်မဆိုပြန်နေပြောလိုက်ပေါ့ဒီကောင်မဘယ်လိုဟာလေးဖြေနေပါလိမ့်မလို့ဟောပေဒါကကြားယုံကြတာဟုတ်ကွယ်နာမမနာပဲ ဟင်သူကကြားလဲကြားတယ်နားလဲနားလဲကွသူကတတိရှိတဲ့ပုဂ္ဂိုလ်ကိုအဲ့တော့တခါဒုတတိယစကားတစ်လုံးထမိတယ်ဒီလိုဆိုမသိဘူးလားတဲ့မေးသိတော့သိတယ်ဗျာဟိုဗျာဘယ်နေလို့အဲ့မသိဘူးလားဆိုတော့လေသိတော့သိတယ်တဲ့ကဲဘုရားရှင်လည်းတော့ဝါတိုက်နေပြီထင်တယ်ဟဲ့မတိုက်ပါဘူးအဲ့တော့ဘေးကတခါတည်းဟိုကြာသူတွေကဒေါသဖြစ်တာပေါ့ဘုရားရှင်ကိုကံတိကံလျှောက်ရမလားလို့မှန်ပါပါဗျာဟင် တခါဘုရားကသတုဒ္ဓစကားမေးတယ်တကယ်မသိဘူးလားဆိုဟင်ဟိုဟိုမသိဘူးလားဆိုတော့သိတယ်ဖျားတကယ်သိလို့လားဆိုတကယ်တော့လည်းမသိဘူးတဲ့ဟုတ်မှန်ပါပါဟင်မသိဘူးလားမေးတော့လည်းသိတယ်တဲ့သိသလားဆိုတော့လည်းတကယ်တော့မသိဘူးတဲ့ဟင်ကဲဖျားမေးတာသူကတတိနဲ့ဖြေတာကိုကနားထောင်နေကွာတတိလက်လွတ်နားထောင်တာအဲ့ဒါလေးပဲကွာမှန်ပါပါဖျားမေးတာလေးကွန်းနဲ့ပဲ မှန်ပါပါဟင်ဘယ်ကလာလဲတဲ့သိဘူးတဲ့ဘယ်ပြန်มาလဲသိဘူးတဲ့မသိဘူးလားဆိုတော့ပြီးတယ်တဲ့သိသလားဆိုတော့သိဘူးတဲ့ကဲဘယ်လိုဟင်ဘယ်လိုအဟုတ်ဘယ်လိုဖတ်ပြခဲ့ဖို့ကဲဒီတော့ညမပြီးပါဘူးဗျာ။အိုမခုနကတော့ညာနဲ့ထွက်မှဆိုခုတော့လည်းမပြီးပြန်ဘူးလေ။ဒီဖိုးတော့ကြံဖန်ပြောတယ်။အဲ့တော့ပရိသတ်တွေက သူ့ဘောတန်တရားရှိနေတာကိုဘုရားရှင်သိတယ်မှန်လားပါဗျာသိတော့အဲ့ဒီမှာဟုတ်ဘူးသမီးငါကဘယ်ကလာတယ်လို့မေးတော့သမီးဘာဖြစ်လို့မသိဘူးလို့ပြောတယ်လေဘယ်ကလာမှမသိလို့ပါဗျာမဟုတ်ဗျာခမည်းကလာပြန်ပါပြီဟင်ဟင်ဘယ်ကောကလာမှမသိလို့ဟုတ်ပြီအဲ့တော့ဘုရားရှင်ကငါကဘယ်ကလာလဲမေးတော့ သမီးကဘာဖြစ်လို့မသိဘူးလို့ဖြေရတယ်လဲတော့မှန်လားပါဗျာတဲ့ဖယားရှင်တို့မြည်သည်ဘယ်ရွာက လာတယ်လဲဘယ်မြို့ကလာတယ်လဲဆိုတော့လောကဖယားရှင်မရှိဘူးမှန်ပါဗျာထုံးစံမရှိဘူးဖယားရှိပါဗျာအဲ့တော့ဘယ်ကဘယ်မြို့ကလာတယ်လဲဘယ်ရွာကလာတယ်လဲဆိုတော့ပညာမေးပညာမေးကိုဖယားရှင်မေးလို့ထုံးစံမရှိဘူးဆိုတော့ဖယားတို့ကနားလဲပါတယ်တဲ့အဲ့တော့အရှင်ဖယားရဲ့ဘယ်ကလာတယ်လဲဆိုတော့တပိတော်ကို ဘယ်ဘဝကလာတလဲလို့မေးတာမှန်ပါပါဗျာတပိတော့အဲ့လိုယူဆလို့တပိတော့ဘယ်ဘဝကလာမှမသိလို့မသိပါဘူးလို့ဖြေတာမှန်ပါပါဗျာအေးကမှန်နေတဲ့ဒီလိုဆိုငါကဘယ်ပြန်มาတုံးဆိုတော့ဟောဘာလို့သမီးကမသိဘူးလို့ဖြေပြန်တယ်တဲ့မေးတယ်မှန်လားပါဒါလည်းအရှင်ဘုရားဘုရားရှင်တို့မိသည်ပညာနဲ့ဟင်ပညာသိနဲ့ပညာနယ်ဘုရားနေပြီးတော့ဘယ်ရွာပြန်มาတုံးဘယ်အိမ်ပြန်มาတုံး အဲမေးရိုးထုံးတာမရှိဘူးလို့တမီးတော်နားလဲပါတယ်တဲ့အဲ့တော့အရှင်ဘုရား မေးတာဒီဘေဘဝကို ပြန်မှန်လဲလို့မေးတယ်ထင်လို့တပည့်တော်မှာဘေဘဝကိုပြန်မှမှမသိလို့ဟင်မသိပါဘုရားတို့ဖြေတယ်တဲ့အဲ့တော့မှန်လေတဲ့ဘုရားရှင်ဟုတ်ကလားမှန်ပါဗျာဒီလိုဆိုဒါလည်းမှန်နေပြီကွယ်တဲ့မမတိဘူးလားလို့မေးတော့တမိဘာဖြစ်လို့တိတယ်လို့ပြောတာတော့ ਨੇ တပြည့်တော့ အဲ့ဒါလည်းပဲမသိဘူးလားရှင်ဘုရားမေးတာတပီးတော်ဘယ်ဘဝကိုပြားမယ်ဆိုတာမသိတာတော့မှမယ်တဲ့သို့တော့ပြားမှာတော့သိတယ်ဘယ်နေ့ပြန်ရမယ်ဘယ်ချိန်ပြန်ရမယ်ဘယ်ယောဂနဲ့ပြန်ရမယ်ဟင်ဘယ်ဘုံကိုပြန်ရမယ်ဟုတ်ကလားဟဲ့မှန်ပါဗျာအဲ့ဒါကိုတပည့်တော်မသိလို့ဟင်မသိဘူးတဲ့ဟုတ်ကလားမှန်ပါသို့တော့ပြန်ရမှာကိုတော့ မွေးပြီးပြေးมาတင်တယ်ဟိမှန်ပါဗျာအင်းပြန်ရမှာကိုတော့တပိတော့ပြီလို့ပြီတယ်လို့ဖြေတာပါမှန်ပါပါဗျာဟုတ်လားဟုတ်မှန်ပါဟောသူထွက်တာသူထွက်တာသူထွက်တာဟုတ်ဟင်မှန်ပါဗျာအဲ့တော့တခါဟုတ်ပြီးတဲ့ငါကမသိဘူးလားဆိုတော့သင်ကသိတယ်လို့ဖြေတယ်တဲ့တကယ်သိလို့လားဆိုတော့တကယ်မသိဘူးတကယ်တော့မသိဘူးဖေရလို့ဘာလို့ဖြေတာတော့ ਨੇ မှန်လားပါဖေရသေရမှာတာ तू သိတာတဲ့သေရမယ့်ချိန် तू မသိဘူး ဟင်သိရမယ့်ချိန်ကို तू မသိတဲ့အတွက်တပည့်တော်မှမသိဘူးလို့ဖြေပါတယ်တဲ့ဟုတ်ကလားဟဲ့မှန်ပါပါဗျာဟင်ဒါဟာမောဟတဲ့တိုက်ကွန်နဲ့နေတဲ့ပုဂ္ဂိုလ်တယောက်ရဲ့အဖြေမဟုတ်ဘူးလားမှန်ပါပါဟင်တို့ဝိနိပါတိကပေးဆိုတာဒီလောက်ကိလေသာတွေအပူနေပြီဒီလောက်သိပြနေတဲ့ပုဂ္ဂိုလ်တယောက်ဟာဟင်သိကူးဆွဲရပါသွားမှာပေါ့မှန်ပါပါဟုတ်ကလားမှန်ပါပါ तू ဟာလည်းခုနပြောလို့ ရကန်းကပေးစရာကျွေးရင်းနဲ့ရစရာကျွေးရင်းနဲ့ဒီကအထဲသွင်းရမယ်အထဲတွေနဲ့ဟိုကချီဝဲရမှာတွေနဲ့ဒီပညာတည်နဲ့ဒီပညာသိတွေနဲ့ရှိတဲ့ပုဂ္ဂိုလ်ကဘယ်ဘဝပြန်ရမယ်လို့ तू ဘယ်လိုလုပ်သိနိုင်မလဲဟင်လူပါပြုတ်လို့တိတိပြောလို့ရပါမလားမရပါဘူးနတ်ပါပြုတ်ဟောမရပါဘူးဟင်ဒါမို့တိရိစ္ဆာန်ပြုတ်မရပါဘူးဟင်ငရဲပြုတ်မရပါဘူးဘယ်မှာပြောလို့မရဘူးမှန်ပါဗျာတိတိပါပါမရှိနိုင်ဘူး ဟုတ်ကလားမှန်ပါဗျာသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်အပယ်လေးပုံမရှိဘူးလူပြုတ်နပြုတ်ပြောလို့ရတယ်ရပါဗျာဘယ်လောက်တော့ခုနဘဝမှန်ပါဗျာတိတိပြောလို့ရရပါဗျာအဲတခါတခါဆင်းရောက်သွားတဲ့ပုဂ္ဂိုလ်ဒီလူဘုံကိုတဘဝပဲလာတော့မယ်မှန်ပါဗျာတဘဝပဲလာမှန်ပါဗျာဟင်အနာဂံဖြစ်တဲ့ပုဂ္ဂိုလ်လူဘုံကိုလုံးလုံးမလာတော့ဘူးမှန်ပါဗျာဟင်ဓမ္မဘုံနာဘုံကနေသွားမယ်နေပါမှန်ပါဗျာဟင်ယာနာဖြစ်တဲ့ပုဂ္ဂိုလ်ဘယ်ဘုံမှမသွားတော့ဘူးနိဗ္ဗာန်ဘုံတန်းတန်းသွားမယ်မှန်ပါဗျာဩသူတို့ကြတော့ တိတိပြောနိုင်လေပြောနိုင်ပါဗျာတို့ပြောနိုင်လို့လားဟဲ့မပြောနိုင်ပါဘူးဗျာဟင်ဘယ်ပြန်ညမှာတော့မပြောနိုင်ပါဘူးဘယ်ကလာကြတာတော့မပြောနိုင်ပါဘူးဥက္ကလေဘူးမရှိပါအဖွားတင်မင်းအိမ်ကလာတာမဟုတ်ဘူးလားဘွားတင်မင်းအိမ်ကမှမဟုတ်ဘူးလားပြန်မှာပါဗျာဟုတ်ဗျာဒီဖို့တော့တော်နေမသိဘူးဆိုတော့ဖွားတင်မင်းကြသွားလို့တော့ဘာပြောတာတော့ပြောပါပေါ့ဟင်ဟင် အဲ့ဒီမှာဘုရားရှင်ကပါဟောတော်သောအန္တိဘူတောအယံလောကောတနုကိတ္တဝိပါဒတိတဲ့တကူနောသာလမုတ်တော်ဝါအာပောတက်ခါယကိတ္တိအဲ့ဒါအဲ့ဒီသမီးကိုဟောတာအယံလောကောဤလောကကြီးသည်အန္တိဘူတောအမိုက်မှောင်ကြီးကကြီးစိုးနေတယ်ဟင် မောဟဆိုတဲ့မိုက်မောင်ကြီးကြီးစိုးနေတယ်တဲ့မှန်ပါပါဗျာဟင်မတိစိတ်မိုက်မောင်ကြီးပဲကြီးစိုးနေတယ်တဲ့မှန်ပါပါဟင်ဝိပတတိဆိုတာဟင်အတိမပြအထူးရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာတဏှုကောနည်းနည်းလေးပဲရှိတဲ့မှန်ပါပါဗျာဟင်လူနဲ့ပြောရင်လည်းတယောက်တလီပဲရှိတဲ့အဲ့ဒီတယောက်တလီကလည်းမပြောတော့ကလေးပဲမှတ်တဲ့မှန်ပါပါဗျာဟုတ်လားဖို့ဘယ်လောက်မှတ်တုံးဖို့24နိုင်မှာဖို့ဘယ်လောက်မှတ်တုံး တည်ငါဘာဟာတည်ငါဘာဟာရောမှတ်မှတ်သွားတယ်။ဥမတည်ငါဘာဟာတည်ငါဘာဟာနဲ့ဟင်နည်းနည်းချင်းမှတ်သွားနိုင်လား။ဟိုက24နာရီဗျ။24နာရီရောမှတ်မှတ်တယ်။ဟိုက24နာရီဗျဟိုဘက်ကဟိုဘက်ကအဖိုးဘက်ကဘယ်လောက်တုံး။နည်းနည်းနည်းမှတ်သွားနိုင်လားပဲဗျ။ဟိုကများများများများကြီးလာနေတာ။အဲ့တော့ဟိုဘာတော့ဟိုတို့ဆောင်းတွင်ဟိုမကြီးပြိုးအိုကြီးနဲ့တူထင်းတယ်။ချောင်းကြီးဟိုချောင်းတွင် ကြတော့ဟိုတို့မကြီးပင်အိုကြီးလေဆောင်းလေးလေးကလည်းမတိုက်ဘူးလားတိုက်ပါဗျာတတုံတုံနဲ့မြောက်ကနေတိုက်လို့တိုက်တခါတလေတောင်ကနေလှဲ့လို့လှဲ့နဲ့မတိုက်ဘူးလားတိုက်ပါဗျာဟိုရွက်ရော်လေးတွေကဖွာကနေဖွာကနေမကြွေးဘူးလားကြွေးပါဗျာတခါကြွေးရင်ဘယ်နဲ့ရွက်တော့အဖိုးတစ်ပြက်ကဘလောက်လဲတော့ခွာ24နာရီမကြီးရွက်ကကြွေးမှာ အဲ့ဒါနဲ့ကတော့နဲကပါဖျားဖျားတို့အာယုန်တိုက်က24နာရီဗျမှန်ပါဗျညလည်းညမို့တိုက်နေတာပဲဗျအတွင်းနဲ့တိုက်နေမှာပဲဗျမှန်ပါဗျဟင်ကိုက24နာရီကိုအဖိုးမှတ်ထားလေးကတပြက်ကလေးလှုပ်တဲ့ရှိုံရမ်းတဲ့ရှိုံတော့ဘယ်လိုဒီကဖယ်ရွက်လောက်လဲတော့ဟိုကတစ်လဲလောက်ပြန်ကြမှန်ပါဗျကဲနိုင်မလားဘူးနိုင်ရပြီပါကဲဘယ်လိုဘယ်လိုလုပ်ထွက်မလို့ဟင် တတိယသူ့ထွက်မှာလေသူ့ထွက်လို့ဟိုက24နာရီပါဆိုထိုးကနည်းနည်းလေးပါဆိုဟင်ဒါမို့ဟိုဝိပဿတိဆိုတာတတိမပြတ်ရှုမှတ်နေတော့သူလဲ တလူကောနင်းနေလေတဲ့လူဥယျာဉ်လေရှိသမျှဥယျာဉ်နဲ့ဆိုနင်းနေလေးပဲရှိတယ်တဲ့ဟုတ်ကလားပြီးတော့ဝိပဿတိတတိမပြရှုမှတ်နေတဲ့အချိန်ကလည်းအဲ့ဒီနင်းနေလေးပုဂ္ဂိုလ်တယောက်ဒီပြင်တလူကောနင်းနေလေးပဲတဲ့မှန်ပါဗျာဟုတ်ကလားမှန်ပါဗျာဟင်လူဥယျာဉ်လည်းနေတယ်တဲ့အချိန်ဥယျာဉ်လည်းနေတယ်မှန်ပါဗျာဟင်အဲ့ဒါဟိုအာယုရဲ့တိုက်ကဒလစာကြီးဖြစ်နေတာပဲမှန်ပါဗျာတမို့တကူနောဇာလမုတ်တော်ဝါ ဟင်တကူဇာလမုတ်တော့တိုက်ကိုကြီးမိနေတော့တကူတော့ဟိုငှက်များပြီမုတ်တော့ဝဟင်မလွတ်မုတ်တော့လွတ်ချင်းဒီအပေါ်နေတယ်လို့ပဲတဲ့မှန်ပါပါဗျာဟင်ဒီဟိုပိုက်ကိုကြီးမိနေတဲ့အုံမိနေတဲ့ငှက်ဒီပေါ်ဒီအများကြီးပေါ့ငှက်အုပ်ကြီးမှန်ပါပါဗျာအဲ့ဒါကြီးဟာဒီတိုးထွက်လို့လွတ်မြောက်တာနည်းနည်းလေးရှိသလိုတဲ့ သက်ကာယနတ်ပြည်ကိုသွားနိုင်တဲ့သူကလည်းအပေါ်နင်းနေလေးပဲရှိတယ်မှန်ပါပါဗျာဟင်အဲ့တော့အထက်သွားမှာအထက်သွားမှာတို့နေပန်းရပါလို့ဒီလိုတစ်ဖက်ကပါဇက်ကတာအော်နေတာအောက်စာကြီးတယ်ဗျာမှန်ပါပါဗျာဟင်အထက်တက်ဖို့ဘယ်လောက်များတော့နည်းနည်းလေးပါဗျာအထက်စာကဘယ်လောက်ရှိတော့နည်းနည်းလေးပါအောက်စာကဘယ်လောက်ရှိတော့အများကြီးပါဗျာဟင်တိုင်းရဖို့အထက်တက်ချင်လားအောက်တက်ချင်အောက်ဆင်းချင်လားဟုတ်တယ်တက်ချင်လားဗျာ အထက်တက်ဘုရားကဘလောက်ကြိုးစားထားလို့တို့စုထားလို့တို့ဖိုးရဲ့ဟင်နေစုရပါပဲဗျာဟိုကများများများများဆွဲနေပြီဗျာဟိုဒီကနင်းနေနေနေစုတာဟိုကများများများများဆွဲနေပြီအောက်ကဟင်တောင်တို့အထက်တက်ဖို့ပဇက်ကရာပြောနေတာရောက်ချင်တာနိဗ္ဗာန်ရောက်နေကြတာတရိษံမှန်ပါပါဒီနည်းနဲ့ရောက်နေတာမှန်ပါပါအဲ့ဒီအစွဲသည့်ပညာတိကသွားတာ အဲ့ဒီကြက်ဆွဲကကြက်ထဲပို့မှာပါဝက်ဆွဲကဝက်ထဲပို့မှာပါဟိုဝက်ကတော့ဆွဲမှာမဟုတ်ကြက်ကဆွဲမှာမဟုတ်ဘူးဟုတ်ကလားဟေးအဲ့နည်းနည်းလေးဒီနတ်ပြည်ကိုအထက်ကိုသွားနိုင်ဘူးပါလေမှန်ပါဗျာဘင်းတို့လူဘဝရင်စားရဖို့တောင်းတရိษံဘဝတရားမှလူတဘဝပဲရတယ်ဟင်ပေါ့ဆိုတို့ပြုထားတဲ့ကုသိုလ်တွေက ဟိုတရက်24နိုင်မှာဘယ်လောက်ရှိလို့တော့မများပါဗျာဘယ်လောက်မှာဟင်ဂျာနာကအတွေ့အကြုံကလည်းအဲ့ဒီတို့ပါတော့ဟိအာအဝိဇ္ဇာတိတွေထင်တယ်ဟိအောက်သွားဘိုးကြီးတဲ့ကြည်လိုက်တော့လဲအာဝိဇ္ဇာတိပဲဟိမှန်ပါဗျာအဲနားထောင်လိုက်လဲအာဝိဇ္ဇာတိဟိနားလိုက်လဲအာဝိဇ္ဇာတိဟိစားလိုက်လဲအာဝိဇ္ဇာတိဟိမှန်ပါဗျာအဲဖြီမီတွေ့မီလဲအာဝိဇ္ဇာတိဟိမှန်ပါဗျာတွေးမိကြမိတော့လဲအာဝိဇ္ဇာတိတည်းပဲအဲ့ဒါက24နိုင်ကြည့်လို့ထားတယ် မှန်ပါပါအမိုက်မောင်ကြီးရလေမှန်ပါပါဟင်အဲ့တော့အမိုက်မောင်ကြီးလည်းဖြစ်ဦးမယ်အဲ့လောက်လည်းပိုက်ကုန်တွေကလည်းအုပ်ထားမယ်ဆိုရင်တို့ဘယ်နေရာကိုထွက်ပေါက်စွာမြင်နိုင်မှာမလဲအဲ့မမြင်နိုင်ရင်ဘယ်လိုလုပ်တို့နိုင်မလဲမလုပ်နိုင်ပါဗျာဒါမို့နတ်ပြည်ရောက်ဖို့နည်းနည်းလေးမှန်ပါပါဗျာဟင်အဲ့ဒီအောက်သွားမှာကအဲ့လောက်ကြီးတဲ့မကြီးရွက်ကြံတော့မှာမကြီးရွက်ကြတော့ကြမှာမှန်ပါပါဟင်တို့အထက်တက်မှာကအဲ့တပြက်လဲတော့ခရီးရမှန်ပါပါဟင်ဟုတ် မှန်ပါတယ်ဗျအဲတပြည့်လဲတော့ပြရမှာလေဗျအဲဒါဟောတော့ရကမ်းတယ်မှာလေသူတတိနဲ့နားထောင်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီမှာတယ်အော်ငါသွားမယ်အောက်ပြီးသွားမယ်ဘဝရအချိန်မောင်းဘလောက်ဘလောက်ငါတနေ့တနေ့ကိုဘလောက်ဘလောက်အာယုံအတိုက်ခံရတာဘလောက်ဘလောက်ငါကြိုက်ဆွဲတယ်ဘလောက်ဘလောက်မုံဆွဲတယ်ဘလောက်ဘလောက်မတိဆွဲတယ်ဆိုတော့ तू သွားပြီးတော့သိရင်သိမိတယ်အဲ့ဒီမှာဘုရားရှင်နာကြတဲ့ဟောတဲ့တရားကိုနာယုံနေ ကြားယုံနေမဟုတ်ဘူးနာပြီးတော့ကိုအဲ့ဒီနေရာတွေစိုက်ကြတော့သောတာပန်တည်တယ်မှန်ပါပါဗျာဟင်တီးရောသောတာပန်တည်တော့သူ့စိတ်တွေလည်းပြောင်းကိုယ်တွေလည်းပြောင်းပေါ်ခွဲသူ့မှာငါဆွဲရှိမှရှိတော့ပဲမှန်ပါပါဗျာအဲ့တော့ငါဆွဲကြောင့်ဖြစ်နိုင်မဲ့အပေပฏิတာနေမျိုးစေရနာမျိုးသူ့မှာရှိတော့ဘူးမရှိပါဘူးဗျာဟင်ငါဆွဲကြောင့်ပြမမိခဲ့တဲ့တို့ပါတော့ကံဖြတ်ပြီးငါပတ်တာမျိုးသူမလုပ်တော့ဘူးမရှိပါပါဗျာဟုတ်ကလားဟဲ့အဲ့ဒါလေးနဲ့သူ့အမှတ်ကလေးနဲ့ရကန်းယုံပြန်သွား ရကန်းရုံရောက်တော့ရှိခိကတော့တို့လက်ရကန်းနေဟိုကွမှန်ပါပါဗျာအဲ့တော့ဟိုရက်ဖောက်ကလေးဆိုတာရှိရှိမှန်ပါပါအဲ့ရက်ဖောက်ကလေးကိုအိမ်တုံနဲ့တင်ရတာတဲ့မှန်ပါပါဗျာပြီးပြီးတော့တို့ဒီအဝကြီးကိုဟိုရက်ပြီးသားအိုးကိုလိုက်တာကြတော့ဘာခေါ်တော့ဟိဟိရှိသေးလေတို့ဟိုရက်ရက်ပြီးတော့လိတ်တင်ရတဲ့ဟာကြီးလေရကန်းလိုက်ပါဗျာအဲအဲ့ဒီရကန်းလိုက်ကြီးအဲအဲ့ဒီအဆုံးအောင်မှာတို့ရက်ဖောက်တီးတာဟိုအင်းလုံးနဲ့ထားတာဗျာ မှန်ပါဗျာအဲ့တော့ဟိုကယူလာတဲ့ဟိုမြို့ကယူလာတဲ့အဲ့ဒီရဖောက်ကလေးတွေကိုအဲ့ဒီတဲကိုခမန်းကတန်ပေါ့ဟိုမှာအထေရီကလည်းအားရမှာဟုတ်မှန်ပါဗျာကုန်းထဲတာအဲ့ဒီဟိုဟာနဲ့ရကန်းလေးထုတ်နဲ့နဘာဆုံးနဲ့သွားလိုက်တာအဲ့ဒီမှာသေတာမှန်ပါပါသို့တော့ယုတ်ကြီးတော့သေသွားတာဘောကွယ်စိတ်ကအမှန်မလွတ်တော့ဟောသူကနှပ်ပြီးသွားမှန်ပါပါရကန်းတယ်မှာလေ မှန်ပါပါဟုတ်ကလားဟိမှန်ပါပါအဲ့ဒါတတိရှိတော့သူဟာပညာသိနဲ့ဝိဒါသိနဲ့အသက်ကုန်သွားတာမဟုတ်ဘူးလားမှန်ပါပါအဲ့တော့သူဒီဝိနိပါတိကပေးဆိုတဲ့စိတ်ပြမှုကြောင့်စိတ်ပြရာဆွဲတဲ့ပေးသူရောက်ပါဦးမလားမရောက်ပါဘူးဗျာသူဟောဟိပဲနဲ့တော့မရောက်လို့ရမှာပါတေချာပါမလားဟိတေချာပါတယ်ဗျာဘယ်ကူတော့ဟာဟုတ်ပါမလားဗျာဟုတ်ပါတယ်ဗျာဟင်ဘယ်လောက်သေးကြတော့လာတိုင်းပြေးရမှာပါဗျာဟင် အထက်လာလဲသိရမှာအထက်တေးအထက်တေးရခိုင်နှုံးနေမှာပါအောက်69နေမှာပါဟင်ဒါတော့လူရမှာပါအဲလူလည်းဟိုဘက်ကများတာကြီးကိုခမဟင်မကြီးရကျေလို့ကျွေတိုင်းခါရမှာပါဆရာဟုတ်ပြီဗျဟိုကအာယုံကတခါတိုက်ရင်3ခုလည်းဖြစ်နေတယ်4ခုလည်းဖြစ်နေတယ်ဟင်တခါတလေ9ခုလောက်လည်းဖြစ်နေတယ်အတွေးပါပါနေရင်လေမှန်ပါပါဗျ9ခုပြိုင်လေးပြတ်တယ်ခမတတိလေးကတလုံးနဲ့ဟုတ်စား အဲတန်ရတန်တန်ရမရမှာပါဗျအာရပါမလားဗျရပါတယ်ဗျတို့ဟိုထုတ်စီတိုးလို့ပေါ့ဟိုစီးတာတွေကတယောက်တည်းကိုတိုးတဲ့လူက9ယောက်ကြီးပြုံနေတော့ဘယ်နဲ့တော့ဟိုပြင်းပြီးပြင်းပြီးအဲ့တော့ဟိုဘက်ကလည်းကိုရောဒီဘက်ကလည်းလုတ်ကိုရောသွားပြီခဗျာကိုဗျာတယောက်မှမီဘူးဗျာဟင်ဟို9ယောက်6ယောက်ပြုံတိုးမှာဟဲ့ဒီကတတိလေးကတကူတော့လေဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်လေဟင်ဟိုဟိုဘက်ပြေးတော့ဒီဘက်ကလည်းထုတ်ပြေးကုန်ကြတယ် အာဒီဘက်ကပြေးတယ်ဆိုလိုက်တော့ဟိုဘက်ကငါပြေးပြီဘာကြောင့်ဘူးခင်ဗျာစနေအောင်မှားရမှာပါဟင်ရပါမလားဗျာရအောင်ကြိုးစားအေးအဲ့တော့တို့ဘာလို့ရမှာတော့တတိလေးယူထားသားမှာမှန်ပါပါဗျာဘာလို့လို့ဘာလို့ချင်တာလို့ပါမှန်ပါပါဗျာဟင်ကိုယ်စိတ်ကလေးကိုအလွန်မထားပါနဲ့မှန်ပါပါဗျာလုတ်ချင်တဲ့အလုတ်ကိုလုတ်ပါခံစားခြင်းနဲ့အာယုံကိုခံစားပါမှန်ပါပါဟင်တတိလေးကမလုတ်ဘူးဆိုရင်ပညာတိကပညာတိအလိုလိုပြောင်းသွားပါလိမ့်မယ်မှန်ပါပါ ပြီးတော့တို့ပညာတိကပရမတိအလိုလိုပြောင်းသွားပါလိမ့်မယ်ပြီးတော့ဝိအဝိဓာတိကဝိဓာတိကိုလည်းအလိုလိုပြောင်းသွားလိမ့်မယ်အဲ့လိုပြောင်းနိုင်ပြီဆိုရင်တို့ဖရာသားတော်အစ်စ်လို့ပြောနိုင်ပြီမှန်ပါပါဟေးဖရာသမီးတော်အစ်စ်လို့လည်းအဲ့ဒီချိန်ကျလက်ခေါင်းခတ်နိုင်ပြီမှန်ပါပါအဲ့လောက်ထိအောင်သာသနာနဲ့ကြုံလုံးကြိုးစားတာမှန်ပါပါဧကေနာကြသို့သာသာ Amen.